ဒီနေ့နတ်ဒေါ်လာဇန်တရနေ့ညနတ်ဒေါ်လာဇန်32ရက်နေ့ည7နာရီနဲ့9မိနစ်ချိန်မှာဘုန်းကြီးတို့တရားဝဲစပါမယ်တရားဝဲတဲ့ပင်ဆင်ရင်ကျင်းပရခြင်းရဲ့အကြောင်းကတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပူဇော်ပွဲ 39ကြိမ်မြောက်နှစ်ပတ်လည်ဩဝါဒခံယူပူဇော်ပွဲအကြောင်းပြုပြီးတော့တရားပွဲသဘင်ဆင်ကျင်းပါကြဆရာတော်ဘုရားကြီးကျမ်းလွန်တော်မူတော်လည်းပဲဆရာတော်ဘုရားကြီးမိန့်ကြားခဲ့တဲ့ဩဝါဒတွေကိုအမြဲတစေမိမိတို့ရဲ့ဥထိတ်ထဲမှာထားပြီးတော့လိုက်နာကြကျင့်ကြံကြ ပွားများကြအထောက်ကြရတာဖြင့်ကုသိုလ်လည်းပွားတရားလည်းတိုးတက်လို့မလို့အင်မတန်ဝမ်းမြောက်စရာကောင်းတယ်ဒါကြောင့်မို့ပဲကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကိုအမြဲတစေပူဇော်ရနေ့စဉ်နေ့တိုင်းပฏิပတ်ခြင်းလည်းပူဇော်ရဆရာတော်ဘုရားကြီးရဲ့ ဂုံကျေးဇူးတော်တွေကိုစင်ញနှလုံးသွင်းခြင်းအားဖြင့်လည်းပူဇော်ရဒါရင်မကသေးပဲနဲ့နေ့စဉ်နေ့တိုင်းဆရာတော်ဘုရားကြီးဓမ္မဩဝါဒခံယူတဲ့အချိန်အခါဆရာတော်ဘုရားကြီးကိုထုပူဇော်တဲ့အခါဆရာတော်ဘုရားကြီးတတ်တော်ထင်ရှားရှိစဉ်ကတည်းကသတ်မှတ်ထားတဲ့အတိုင်းတစ်နှစ်တစ်ကြိမ်အထူးပူဇော်တဲ့အနေနဲ့ပူဇော်ကြရတယ် ဆရာတော်ဘုရားကြီးမိန့်ကြားသွားတဲ့ဩဝါဒတွေကိုအဟောင်းအဟောင်းတွေကိုလည်းပဲနာယူမှတ်သားကြရအသေးအသေးတွေလည်းပဲနာယူမှတ်သားကြရအချို့ချို့သောပုဂ္ဂိုလ်တွေကဩဝါဒတရားတော်တွေကိုအားလုံးနာကြရတာမဟုတ်တော့မိမိတို့မနာကြရသေးတဲ့ဩဝါဒတွေကိုနာကြရတာဟာအသေးအသေးတွေပဲ အဲဒါလို့ဩဝါဒတော်ကိုနာကြားပြီးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ဩဝါဒအတိုင်းစိတ်နေစိတ်ထားကအစပြုပြင်ပြောင်းလဲပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့တော်နဲ့အညီလိုက်နာကျင့်သုံးဖို့ကတော့အရေးကြီးလိုအပ်တဲ့အချက်ပဲဩဝါဒခံယူပူဇော်ပွဲ ပြုလုပ်ကြပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့ကာယကံမှုဝစီကံမှုမနောကံမှုတွေကတမျိုးဖြစ်နေရဲ့နော်ဆရာတော်ဘုရားကြီးကိုပူဇော်ရလည်းမရောက်ဘူးဩဝါဒခံယူရလည်းမရောက်ဒါကြောင့်မလို့ဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပြီးတော့ဆရာတော်ဘုရားကြီးကိုပူဇော်တယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့မိန့်ကြားတဲ့ ဩဝါဒတွေနဲ့အညီလိုက်နာကျင့်ကြံနိုင်အောင်တတ်နိုင်သမျှဘုန်းကြီးတို့တွေကကြိုးစားကြဖို့လိုကြဒီလိုမဟုတ်ရင်ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုနာယူရတယ်မရောက်ပူဇော်ရလည်းမရောက်ဆရာတော်ဘုရားကြီးဟာအထူးသဖြင့်ဘုန်းကြီးနိမိတ်ကနေပြီးတော့ တတိထားမိသလောက်ဆိုလို့ရှိရင်ဆရာတော်ကြီးကြီးမှာသီလသမာဓိပညာဂုဏ်ကျေးဇူးတွေအပြင်လူမှုဆက်ဆံရေးနဲ့ပတ်သက်တဲ့မတိမ်မဆောင်တိတိမမဂုဏ်ကျေးဇူးတွေဒီဂုဏ်ကျေးဇူးတွေလည်းပဲအများကြီးရှိတာပဲသီလသမာဓိပညာဂုဏ်ကတော့ရောပဲမလို့ဘူးအများသိနေကြဒီနေရာမှာ ဘုန်းကြီးတခုသတိပြုမိတာကတော့မိမိတို့အာကျေးဇူးများတဲ့ကျေးဇူးတော်ရှင်ဆရာသမားများကိုဆရာသမားများရဲ့ဂုဏ်ကိုထုတ်ပေါ်တဲ့အခါမှာတတိတော်ကတွေကဆရာသမားများရဲ့ရှိတဲ့ဂုဏ်ကိုအပြည့်အစုံမထုတ်ပေါ်ဘဲနဲ့တင့်လျော်ယုံများ ထုတ်ပေါ်တာကကောင်းတယ်လို့ဘုန်းကြီးကယူဆ။ဘာကြောင့်လဲဆိုတော့ဆရာသမားများရဲ့ဂုဏ်ဟာအထူးသဖြင့်ကျေးဇူးတော်ဆရာရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ဟာအသက်တက်ကပဲကြည်ဆုံးပြီးရှိနေတော့အများသည့်ထင်ရှားနေတဲ့ဂုဏ်တော်ကျေးဇူးတော်တွေပဲ။ဒါတွေဟာမိမိတို့ကထုတ်ပေါ်သေးမှအများသိကြရတာမဟုတ်။အများက သိနေကြတာသိနေကြတာပေါ်မှာကိုကထထုတ်ပေါ်လို့ရှိရင်တခါတရံကြတော့လောကချော်ရာရောက်တတ်တဲ့အခြေအနေဖြစ်ဖြစ်သွားတာအဲဒါကြောင့်မလို့ဤသတော်ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတော်ကိုထုတ်ပေါ်ကြီးညိုတော်လည်းပဲပฏิထားပြီးထိမ့်နေသိမ့်နေထုတ်ဖော်ရထုတ်ဖော်ကြရ။ဘာကြောင့်လဲလို့ဆိုတော့ဆရာတော်ဘုရားကြီးရဲ့ စိတ်နေစိတ်ထားဒီလသမารိပညာကုံကိုနိနိကကမနေရလို့မသိရသေးတဲ့ပုံကိုယ်တွေကြတော့တမျိုးတမီယူဆတတ်ကြအဲ့ဒါလိုယူဆသွားလို့ရှိရင်ဒီပုံကိုယ်တွေမှာကုသိုလ်မဖြစ်တဲ့အကုသိုလ်များတတ်ဒါကြောင့်ရှိသလောက်မိမိတို့ကထုတ်ဖော်နေစရာမလိုပါဘူးဤသို့ရှင်ဆရာတော်ဘုရားကြီးရဲ့ဂုဏ်ဟာတိုင်းပြီးကြည်ပြီး ကဘာတိဖြစ်နေတော့သူများသိအောင်ကိုသတိတာဝကအရင်ခြားတွေကထုတ်ဖော်ဖို့မလို့ထုတ်ဖော်ရင်ပေါ့သွားတယ်လို့ဘုန်းကြီးယူဆတယ်။ဒါကြောင့်ကျေးဇူးတော်ရှင်ဆရာတော်ဆရာကြီးကျန်လတော်မူစဉ်ကဘုန်းကြီးအမေရိကန်ပြည်ဝါရှင်တန်မြို့မှာဝါဆိုးနေပါတယ်။ဝါဆိုးနေတော့အမေရိကန်အသံမြန်မာပိုင်းအစီအစဉ်ကဆရာတော်ဖရာကြီးနဲ့ပတ်သက်လို့ အမေးအဖြေမင်းများလျှောက်ထားလို့ပါတယ်ဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးများပြောပြပေးပါလို့ဒီလိုလျှောက်ထားတယ်အဲ့ဒီအခါတုန်းကဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးတွေရှိသလောက်ထုတ်ဖော်ရင်ဘယ်အချိန်လောက်မလဲထုတ်ဖော်လို့တော့သိမလားလို့ဆိုတော့မသိဘူးဘာကြောင့်လဲလို့ဆိုတော့မိမိကကမကြည်ညိုရလို့မသိသေးတဲ့ပုဂ္ဂိုလ်က သက်သက်ကြောညာတယ်လို့ဒီလိုယူဆသွားတာအဲဒါကြောင့်ဘုန်းကြီးကသိပြီးဂုံကျေးဇူးတွေထုတ်ပေါ်ပြီးတော့မပြောပါဘူးဘုန်းကြီးပြောတာပဓာနာအားဖြင့်အဒီခါတုန်းကနှစ်ချက်ပါပဲတစ်ချက်ကတော့ဆရာတော်ဘုရားကြီးဟာအင်မတန်တန်တိန်တရိယာဂုံနဲ့ပြည့်စုံတယ်တန်တိန်တရိယာဆိုတာငြိမ်သက်ငြိမ်သက်တည်တည်တဲ့ အိန္ဒြေနဲ့ပြည်စုံတယ်လို့အဲ့ဒါလေးနည်းနည်းချက်ပြောပါနောက်တစ်ချက်ကတော့ဆရာတော်ဘုရားကြီးဟာဘယ်သူရဲ့အပြစ်ကိုမှပြောလို့ပြောတာမရှိဘူးသူတစ်ပါးကအပြစ်ပြောတာတောင်ဆရာတော်ဘုရားကြီးကဝင်ပြီးတော့ကာကွယ်ပေးတတ်သေးတယ်အဲ့ဒီအချက်ဟာတော့ဘုန်းကြီးစိတ်ထဲမှာစွဲနေတယ် သူများအပြည့်မပြောပါဘူးဆိုပေမဲ့လို့ရံဖယံခါစကားစမ်းမိရင်ပြောမိတတ်တဲ့သဘောရှိတယ်ဒါပေမဲ့လို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးအဲ့ဒါလို့ဘယ်တော့ခါမှမင်ကြဘူးတာမရှိဘူးတစုံတစ်ယောက်ကတခြားတစုံတစ်ယောက်ရဲ့အပြည့်သဘောပြောမိတောင်းမှပဲဆရာတော်ဘုရားကြီးကဝင်ပြီးတော့ကာကွယ်စကားမိန့်ကြတော်မူတတ်တယ်သို့တော်လည်း တရားတော်နဲ့ပတ်သက်လာလို့ရှိရင်တော့တရားအလွယ်အမှားတွေဟောပြောရေးသားနေတာတွေ့ရပြီဆိုရင်တော့အဲ့ဒါကြတော့ဆရာတော်ဘုရားကြီးဟာလမ်းမှန်ရောက်အောင်ဒါဟာဒါကြောင့်ဒီလိုမှားတယ်ဒီလိုမှမှန်တယ်ဆိုတာတိတိကျကျတရားဟောတရားတော်အကုသာရကနဲ့ဒီဒီကျကျရှင်းလင်းပြီးတော့သူတော်ဘာအပြည့်ဒါပြတတ်ပါတယ်ဒါကပြလဲပြရမှာ လူရင်းကဘာကြောင့်လဲလို့ဆိုတော့သာသနာတော်ရဲ့အန္တရာယ်တရားတော်ရဲ့အန္တရာယ်ကာကွယ်ရမှာဟာဘုရားရှင်ရဲ့တတိသာတာဝကတို့ရဲ့တာဝန်ပဲအဲဒါကြောင့်မို့မှားတာတွေ့လို့ရှိရင်တော့တရားတော်နဲ့ပတ်သက်လို့ချွတ်ချော်တာတွေ့လို့ရှိရင်တော့ဘုရားတော်ဘုရားကြီးလည်းပဲအခွင့်ကြုံကြုံလို့ဟောတဲ့အခါမှာလည်းပဲထည့်ဟောပေးတယ်ရေးတဲ့အခါမှာလည်းပဲထည့်ရေးပေးတယ် အဲဒါလို့တရားတော်သာဝနာတော်နဲ့မပတ်သက်ဘူးဆိုရင်တော့သူတော်ဘာအပြစ်ကိုဆရာတော်ဘုရားကြီးတခါမှပြောလို့မရှိဘူးအဲ့ဒါဘုန်းကြီးအမြဲတတိကြည့်ပဲဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ကျမ်းစာတွေကိုကူညီပြီးတုတ်တင်ပြုလုပ်ပေးရတဲ့ပေးရလို့လည်းဆရာတော်ဘုရားကြီးနဲ့မိမိကကနေရနောက် ဒီပါခရီးထွက်တဲ့အခါမှာလည်းပဲဆရာတော်ဘုရားကြီးနဲ့မိမိကကနေရအဲ့ဒီတော့ဒီအချက်ကိုတော့ဘုန်းကြီးကအများကြီးသတိပြုမိဆရာတော်ဘုရားကြီးသူတစ်ပါးအပြည့်ပြောတဲ့အခါမှာအပြင်းထန်ဆုံးသုံးတဲ့စကားလုံးကသူကနေရာမကြသေးပါဘူးသူကမဟုတ်သေးပါဘူးသူကနေရာမကြသေးပါဘူးဒီလောက်ပဲ ဒီတဲ့မပို့ဘူးအဲ့ဒီတစ်ချက်နောက်တစ်ချက်ကဆရာတော်ဘုရားကြီးဟာတရားဟောတော်မူရမှာဖြစ်စေစာရေးရမှာဖြစ်စေဩဝါဒပေးရမှာဖြစ်စေမနာလိုမှုအိတ်တာတရားရဲ့အပြစ်ကိုအမှန်တမြင်တော်မူတဲ့မြင်တဲ့အတွက်တတိတော်ကတွေသူများကြီးပွားချမ်းသာတာကောင်းစားတာ သင်ရှားကြော်ကြားတာလူကြီးလူပင်များတာကိုမနာလိုတဲ့စိတ်မရှိအောင်အမြဲတစေဆုံးမဒါကြောင့်မလို့သင်ရှားရှားတောင်းမှစာရန်ကြီးရေးပြီးတော့ဆုံးမထားတာမနာလိုကင်းဝန်တို့ချင်းလက်ငင်းချမ်းသာကြရမည်အိတ်သာခေါ်ဆိုမနာလိုဖြစ်ကိုမဖြစ်ရ အဲ့ဒါလည်းဘုန်းကြီးသတိထားမိတယ်။ဗန္လေခတုတ်တရားတော်တို့သက္ကပညာတုတ်တရားတော်တို့မှာဆိုလို့ရှိရင်သူတစ်ပါးကြီးပွားချမ်းသာတာကောင်းစားတာမနာလိုတဲ့စိတ်ဟာအင်မတန်ဆိုးတဲ့စိတ်အဲ့ဒီသဘောမျိုးဆရာတော်ဘုရားကြီးမိတ်အမတန်ဆိုးတဲ့စိတ်တဲ့ကိုယ်လည်းပဲဘာမှစားရတောက်ရတာမဟုတ်ခနဲ့တက်တက်သူတစ်ပါးမနာလို့တော့ ကိုယ်မှာစိတ်ဆင်းရဲတက်တက်ဖြစ်နေရတာပဲဒါကြောင့်မလို့ဒီမှာလည်းပဲသာသနာ့ရိပ်တာထဲမှာလည်းပဲအများအမြင်မဲ့မနာလိုကျင့်ဝန်တိုခြင်းလည်းငင်းချမ်းသာကြရမည်ဆိုတာဒါအရေးကြီးလွန်လုံးလို့ဆရာတော်ဘုရားကြီးဘလောက်ကြအောင်သင်္ကြန်ဆရာကြီးဟောပြောတယ်စာတန်းကြီးလည်းရေးထားတယ်ဒါကြောင့်ခွန်ကြီးတို့ ဆရာတော်ဘုရားကြီးရဲ့အထုပ္ပတိကိုပခုတ်ကိုအရှင်ကေလာတာရေးလို့မလို့စာအုပ်ထုတ်ဝေတဲ့အခါကျတော့မဟာစီထေရဝုဒ္ဒန္တဝိလာသိနေဆိုတဲ့စာအုပ်မှာနောက်ကျောဘက်ကအဲ့ဒီမှာလည်းပါတယ်မဟာမနာလိုကျင်းဝင်လိုကျင်းလက်ငင်းချမ်းသာကြရမည်အကျတော်ပြည့်ရဲ့အလိုကြထည့်ထားတယ်အဲ့ဒီဩဝါဒလည်းပဲဘုန်းကြီးတို့တို့တွေကလက်တွေ့လိုက်နာဖို့လိုတယ် ရာတော်ဘုရားကြီးရဲ့ဩဝါဒတွေထပ်ခါထပ်ခါလည်းနာကြားနေရတယ်။မြင်းနေရတယ်မြင်းနေရပါလျက်ကနဲ့ဘုန်းကြီးတို့တွေကဆရာတော်ဘုရားကြီးမကြိုက်တဲ့အဲ့ဒီမနာလိုတဲ့အိတ်တာစိတ်ထားကိုထားနေကြမယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့တတိတာဝကမပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဒါကြောင့် ဘုန်းကြီးတို့တွေအဲ့ဒီအချက်ကတော့အမတန်ကိုသတိထားစရာကောင်းမနာလိုတဲ့အိတ်တာစိတ်ထားဆိုတာကိုယ်စိတ်แท้ဖြစ်ရင်ပဲအမတန်ကိုယုံညံ့လာပြီသူတော်ဘာကြီးပွားတာကောင်းစားတာချမ်းသာတာပစ္စည်းဥစ္စာပေါ်တာရုပ်ရည်ကြီးပကရတင်းနဲ့လှပတာလူကြီးလူကင်းပေါ်တာဘုံကြီးတာကြော်ရောတာစသည်ဝမ်းမြောက်မှလူသားတရားအနေနဲ့ဝမ်းမြောက်မှုမုဒိတာဖြစ်ရမှာမဖြစ်ဘဲနဲ့ အဲ့ဒါကိုကိုယ်နဲ့လည်းဘာမှမတက်ဆိုင်မင်းနဲ့မနာလိုတဲ့စိတ်တွေဖြစ်ပွားနေပြီဆိုအဲ့ဒီစိတ်ဖြစ်ပွားနေတဲ့အချိန်မှာကိုစိတ်တကအတော့ကိုယုံညံ့နေကြတယ်ဆရာတော်ဘုရားကြီးအိတ်တာဆိုတာတဲ့ကိုယ်ရဲ့သာရာကိုမနာလိုတာပဲတဲ့ကိုယ်ရဲ့သာရာကိုမနာလိုတာပဲဒီတော့မနာလိုတဲ့စိတ်ဖြစ်ကြတဲ့ကကိုယ်စိတ်က ကိုယ့်ဟာကိုယ်ဝန်ခံမိလားဖြစ်သွားတယ်ငါဟာသူ့တဲ့အောက်ကြတယ်သူဟာငါတဲ့မြင့်တယ်လို့ဝန်ခံမိလားဖြစ်သွားတယ်အဲ့ဒီကလေးကကိုတော်တော်နှိမ့်ကြသွားတယ်ဒါအဲ့ဒါကြောင့်ပဲသက္ကပညာတုတ်ဆရာတော်ဘုရားကြီးခေါ်ခေါ်ကြတော်မူစဉ်ကကာမဘုံသားလူနတ်များတို့ ကောင်းစားတိဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဣဒ္ဓမစ္စေသူရှုပ်ပွေ၍ထင်ရည်မကြဆင်းရဲလှဆင်းရဲရ၏မူလဇင်းမြသူเจ้าချစ်သူเจ้าစစ်တော်မုံစေတနာအာယုံများနှင့်အစာရှိသည်ပါဠိတော်အတိုင်းဆရာတော်ဘုရားကြီးဆောင်မစီတော်မူတယ်ဒီမှာတောင်းမှဘုန်းကြီးတို့ အဲ့ဒီထေရဝုဒ္ဒန္တဝိလာတိကြီးထဲမှာစလုံးမှားတာလေးတွေပါနေသူ့မူရင်းကကာမဘုံသာလူနာများတို့ကောင်းစားချမ်းသာကောင်းစားပြီးဝဘေးရန်ပ၍အေးမြချမ်းသာနေလိုပါလေဒါဆရာတော်ဘုရားရဲ့မူရင်းအဲ့ဒီမှာထေရဝုဒ္ဒန္တဝိလာတိနေတဲ့မှာအေးမြချမ်းသာနေထိုင်ပါလေလို့လွဲပါနေ အတိပ္ပယ်တစ်မျိုးထွက်သွားတယ်။အင်းမြချမ်းသာနေလိုပါလဲ။အိတ်တာမစ္စေသူရှုပ်ပွေ၍အိတ်တာဆိုတဲ့မနာလိုတဲ့တရားမစ္စရိယဆိုတဲ့ဝန်လိုတဲ့တရားအဲ့ဒီတရားနှစ်ပါးရှုပ်ပွေတဲ့အတွက်တဲ့ထင်းကြီးမကြဆင်းရဲရသည်အဲ့ဒီမှာလည်းပဲထင်းကြီးမကြကိုထေရဝုဒ္ဒန္တဝိလာတိနေတဲ့မှာဆင်းကြီးမကြဘူးစလုံးမှားနေတယ်အဲတက်တက် စာစီသမားပြင်လှုပ်လိုက်တာလားတော့မသိဘူးအတိဘယ်ကတော့အများကြီးချော်ထွက်သွားတယ်ထင်းကြီးမကြဘူးဆင်းကြီးမကြဒီလိုမှားပါတယ်ထင်းကြီးမကြဆင်းရရသည်မူလရှင်းဖြင့်သူကြောင့်စစ်တော်မုံစေတနာအာယုံညာနဲ့လူလာတလီကြံစီတရံဆက်ရမှဆွဲရှိတယ်လွဲ၍ဒီတော့ အဲ့လိုမနာလိုတဲ့အိတ်တာဝန်လိုတဲ့မစ္စရိယတရားတွေဖြစ်တာဟာတဲ့ချစ်အပ်သောအာယုံမုန်းအပ်သောအာယုံရဲ့လို့ကွဲပြားလာလို့ဖြစ်လာတာပဲမုန်းအပ်သောအာယုံဒီဝါချမ်းသာရင်မနာလိုစိတ်ဖြစ်ကြရောအစရှိသည်ဖြင့်တက္ကပညာတို့ဟောတဲ့အခါမှာပါဒါကြောင့်ဘုန်းကြီးတို့တို့ဟာဆရာတော်ဘုရားကြီး မကြိုက်လွန်းတဲ့မနာလိုတဲ့ဒီအိတ်တာစိတ်ထားမဖြစ်ရအောင်အမြဲတစေဆင်ញင်နှလုံးသွင်းခြင်းအပြင်ဖြစ်စေဆင်ញင်နှလုံးသွင်းခြင်းအပြင်ရောဒီမှာပွားများခြင်းဖြင့်ရောပယ်ရှားဖို့လိုပါတယ်တချို့ဒီစိတ်ရဲ့ယုံညံ့တဲ့သဘောကိုနားမလည်တော့မိမိရဲ့အိတ်တာမနာလိုတဲ့စိတ်ထားကိုစိတ်ထဲနဲ့မထားဘဲနဲ့နှုတ်ကတောင်သူတစ်ပါးတည်းအောင်ထုတ်ဖော်ကြတတ်တယ်။ကြက်ကြရလွန်ကောင်းတာပဲ။ တချို့ကနှုတ်ထုတ်ကထုတ်ပေါ်ရင်မကဘူးအလုံးနဲ့တောင်လှုပ်ပြလိုက်သေးတယ်မနာလိုတဲ့သဘောပိရထင်ရှားလာအောင်အဲ့ဒါမျိုးကြတော့သီရိအချက်တရားမရှိဘူးတဲ့ဥတ္တပအကြောက်အလန့်တရားမရှိဘူးဟိရိဥတ္တပမရှိဘူးဟိရိဥတ္တပဆိုတာသူတော်ကောင်းတရားပဲဟိရိဥတ္တပမရှိဘူးဆိုရင်သူတော်ကောင်းမဟုတ်ဘူးပေါ့ဒါဆရာတော်ဘုရားကြီးအမတန်မလိုလားတဲ့တရား ဘုန်းကြီးတတိထားမိတာဒါဆရာတော်ဘုရားကြီးရဲ့တန်တိန်တရိယာကုံအမတန်ရင်တဲ့ဒီကြီးတဲ့ဘုံရယ်သူတစ်ပါးအပြစ်ကိုဘယ်ခါမှမိတ်ကြတော့မမှုတဲ့ဘုံရယ်ကိလေသာတရားတွေမှာအယုံဉာဏ်ဆုံးတရားဖြစ်တဲ့အိတ်တာမနာလိုတဲ့တရားကိုဆရာတော်ဘုရားကြီးမလိုလားတဲ့ဘုံအဲ့ဒါဘုံကြီးအထူးတတိထားမိတဲ့အချက်တွေအဲ့ဒါကြောင့်ဆရာတော်ဘုရားကြီးကို တတိယအောင်မေ့ပူဇော်ပြီဆိုလို့ရှိရင်ဒီချက်တွေဘုန်းကြီးကောင်းနေမှာဝင်လာဆရာတော်ဘုရားကြီးတန်တိန်တရိယာကိုဘလောက်ကြည့်ဆုံးတယ်လဲဆိုရင်အဲ့ဒီအခါမှာစစ်ပြီးသားဆရာတော်ဘုရားကြီးဟိုဘယ်သူမှမသိကြသေးပါဘူးစိတ်ခွန်နဲ့မော်လမြိုင်မှတပါဘယ်သူမှမသိသေးဘူးမသိသေးဘူးအဲ့ဒီအချိန်မှာစကိုင်း စေတီလရိတ်တာကိစ္စတစ်ခုနဲ့ကြွလာတော့အခုစကိုင်းကယရဏပြီးမှဆရာတော်သူကလည်းစေတီလကျောင်းမှာခြောင်မှာအဲ့ဒီမှာနေတော့ဆရာတော်ဘုရားကြီးနဲ့တွေ့ပြီးယရဏပြီးမှဆရာတော်ဆိုတာရှင်းရှင်းဘွန်းဘွန်းကြီးဟုတ်ဟုတ်တယ်လို့မဟုတ်မဟုတ်တယ်လို့အဲ့ဒါတိတိလင်းလင်းပြောတတ်တဲ့ပုဂ္ဂိုလ် ဘယ်သူမှလည်းပဲထောက်လို့ညာလည်းမရှိဘူးသူကအမိန်ရှိတာအဲ့ဒီချိန်မှာမဟာစီဆရာတော်မဟုတ်သေးပါဘူးယဟန်ငယ်များရှိသေးတာပဲသူကဘယ်နဲ့ပြောလဲလို့ဆိုတော့မဟာစီဆရာတော်ကိုတတိတော်ကြီးညိုတာအခုမှမဟုတ်ပါဘူးဒီဆရာတော်တရားမသိဆရာတော်ဓမ္မတရားအမှထုတ်ဘူးပါဘူးအခုမှမဟုတ်ပါဘူးတဲ့အဲ့ဒီစစ်ပြီးသားစေတီလာကြွစဉ်ကလေးက မဟာစီဆရာတော်ရဲ့ပန်တိန်တရိယဂုံကိုတတိတော်အဲ့ဒီကလေးကကြီးညိုးလာတာပါတဲ့အမတန်ငြိမ်သက်တည်တည်တဲ့တိန်တရိရှိတဲ့ပုဂ္ဂိုလ်ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူကြတယ်ဆရာတော်ဘုရားကြီးကိုပူဇော်ကြတယ်ဆိုရင်ဆရာတော်ဘုရားကြီးရဲ့စိတ်နေစိတ်ထားဆရာတော်ဘုရားကြီးရဲ့ အပြောအဆိုဆရာတော်ဘုရားကြီးရဲ့အနေထိုင်တတ်နိုင်သမျှအတူယူပြီးတော့စိတ်ထားကြမယ်ပြောဆိုကြမယ်နေထိုင်ကြမယ်ဆိုလို့ရှိရင်အများကြီးအပြစ်ကင်းကင်းနဲ့အပြစ်ကင်းနဲ့ပရိသုဒ္ဓမနောတမစာရပရိသုဒ္ဓဝစီတမစာရပရိသုဒ္ဓကာယတမစာရစင်ကြယ်တဲ့ကိုနှုတ်စိတ်တွေဖြစ်တဲ့အတွက် အကုသိုလ်အမှန်တန်နဲ့ပြီးကုသိုလ်အမှန်တန်များမှာပေါ့ဒါကြောင့်ဆရာတော်ဘုရားကြီးကိုကြီးညိုတယ်ကြီးညိုတယ်ဆိုပြီးတော့ဩဝါဒခံယူတဲ့ပွဲပူဇော်တဲ့ပွဲအဲ့ဒါလိုလုပ်ပြီးတော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့စိတ်နေစိတ်ထားကတခြားဆရာတော်ဘုရားကြီးရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြောဆိုတွေကတခြား ဆရာတော်ဘုရားရဲ့ဩဝါဒကတခြားမိမိတို့ရဲ့အပြုအမူတွေကတခြားဖြစ်နေမဲ့ဆိုရင်တော့ဆရာတော်ဘုရားကြီးရဲ့ဩဝါဒကိုခံယူရမရောက်ဆရာတော်ဘုရားကြီးကိုပူဇော်ရမရောက်ဘူးဆိုတာဘုန်းကြီးတို့တတွေ့ဆရာတော်ဘုရားရဲ့တတိတာဝကအလုံးအထူးတတိပြုဖို့အရေးကြီးတယ်လို့ဘုန်းကြီးကထင်ပါတယ်ဒါဟာကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးရဲ့ ဂုံပေါင်းများစွာတွေကအနည်းငယ်မျှတော့တစိတ်တရေကတော့ဂုံကိုဘုန်းကြီးကဘုန်းကြီးစိတ်ထဲမကြာခဏပေါ်လာတဲ့ဂုံကိုထုတ်ဖို့ပြောပြတာဒီတော့အဲလိုဂုံကိုအမြဲတစေတတိယအောင်းမေ့ပြီးအောင်းမေ့တဲ့အတိုင်းပဲဆရာတော်ဘုရားကြီးရဲ့ဩဝါဒနဲ့အညီကျင့်ကြံနေထိုင်ရမယ်လို့ နှလုံးသွင်းပြီးတော့ဆရာတော်ဘုရားကြီးကိုချီးခိုးပူဇော်တယ်ဆိုလို့ရှိရင်အမှန်တန်ကျူးများတယ်ပေါ့ယမ္မာဓမ္မဝိဇာနေယသမ္မာသမ္ဗုဒ္ဓဒေတိတံတက္ကိသန္တံနမတေယတက္ကိဟုတ်တံဝပြမနောယမ္မာအကျင်ဆရာသမားဓမ္မ ဓမ္မံသူတော်ကောင်းတရားကိုဝါမဲ့ဖို့နိဗ္ဗာန်တရားကိုဝိဇာနေယသင်ယူကျင့်ကြံပွားများအထောက်ရသိရ၏ဆရာသမားသင်ပြီးလို့တတ်တယ်ဆရာသမားရဲ့ညွှန်ကြားချက်ဖြင့်ညွှန်ကြားချက်ဆုံးမဩဝါဒကိုလိုက်နာလို့မလို့ကုသိုလ်ပွားတယ်ဆရာသမားရဲ့ညွှန်ကြားချက်တရားအတိုင်းလိုက်နာကျင့်ကြံပွားများအထောက်တယ် မှတ်တယ်ကြံတယ်ပွားများတယ်အထုတ်တယ်ဒါကြောင့်လေဩဝါဒနာယူမှတ်သားပြီးသိရတာတွေရှိတယ်လိုက်နာကျင့်ကြံလို့မလို့အကျိုးများလို့သိရတာတွေရှိတယ်ဆရာသမားညွှန်ကြားတဲ့တရားကိုပွားများအထုတ်လို့မို့မိမိတို့မှာဝိပဿနာဉာဏ်တွေရင့်တန်ရတာတွေပါရမီကြီးဝိရိယရှိတဲ့ပုဂ္ဂိုလ်မှာမဉ္ဇဉ်ဘုံညာအထိရရှိချမ်းသာကြတာတွေဒါတွေရှိတယ်ဒါကြောင့် ရမအကျဉ်ဆရာသမားထာမဓမ္မံသူတော်ကောင်းတရားကိုဝါမဲ့ဖို့နိဗ္ဗာန်တရားကိုဝိဇာနေရတင်ယူမှတ်သားနာကြားခြင်းလိုက်နာကျင့်ကြံပွားများခြင်းအပြင်သိရ၏ယမဓမ္မဝိဇာနေယသမ္မာသမ္ဗုဒ္ဓတေတိတယမအကျင့်ဆရာသမားဓမ္မသမ္မာသမ္ဗုဒ္ဓတေတိတရှင်တော်မြတ်ဖျားဟောကြားမြတ်ပေါ် ဟောကြားမြတ်စွာအပ်သောဓမ္မံတရားတော်ကိုသူတော်ကောင်းတရားတော်ကိုဝါမေဖို့နိဗ္ဗာန်တရားတော်ကိုဝိဇာနေယလိုက်နာကျင့်ကြံပွားများခြင်းအပြင်သိရ၏တန်ထိုဆရာသမားကိုဗျာမနောရစ်ပူဇော်သောပုံနာသည်အဲ့ဒီဟုတ်တံရစ်ပူဇော်သောမိကိုနမတတိဤဝစီခိုးတကဲ့သို့ တက္ကိတံရိုးရိုးသေးသေးနမတေယအမြဲတစေရှိခိုးရ၏ဒါကြောင့်ဆရာတော်ဘုရားကြီးရဲ့ဆရာတော်ဘုရားကြီးဓမ္မအတိလိမ္မာပညာတွေကြားရပြီးဆရာတော်ဘုရားကြီးရဲ့ညွှန်ကြားတဲ့အရာတရားတွေသင်ကြံပွားများအထောက်လို့ကိုယ်ရတရားအတိတွေရှိလာတယ်ဆိုတော့ဆရာတော်ဘုရားကြီးကိုအမြဲတစေရှိခိုးကြမှာပဲပူဇော်ကြမှာပဲသို့တော့ အမြဲတစေရှိခိုးပူဇော်နေုံနဲ့လည်းမကြည့်သေးဘူးဆရာတော်ဘုရားကြီးရဲ့အလိုကြဆုံးမဩဝါဒအတိုင်းဆရာတော်ဘုရားကြီးမဖြစ်စေချင်တာတွေမဖြစ်အောင်ဖြစ်စေချင်တာတွေဖြစ်အောင်လိုက်နာကျင့်ကြံပွားများဆင်ခြင်နှလုံးသွင်းမှုဒါကလည်းလိုတယ်။ဘုန်းကြီးတို့ဆရာတော်ဘုရားကြီးအပူဇော်ပွဲမှာဆရာတော်ဘုရားကြီးရဲ့ဂုဏ်ကျေးဇူးကို ဒီလောက်ထုတ်ပေါ်တယ်ဆိုလို့ရှိရင်လည်းနှလုံးသွင်းတာဆင်ញင်တတ်ပါပြီဒါကြောင့်ဘုန်းကြီးတို့ဟောရမယ်တရားဆက်ကြတယ်9နာရီခွဲမှဘုန်းကြီးတို့တရားသိရမယ်ဒါကြောင့်တရားဟောခြင်း9နာရီရော့ရော့ရှိဒီနေ့ဗာတရားနဲ့ဘုန်းကြီးတို့ကြည့်ကြတော့ရှင်ဆရာတော်ဆရာကြီးကိုပူဇော်ရမလဲလို့ဆိုတော့ ဝေဒနာကိုရှုတဲ့ဝေဒနာနုပသနာတရားနဲ့ဆရာတော်ဘုရားကြီးပူဇော်ရကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးမူထားခဲ့တဲ့မြတ်စွာဘုရားဟောကြားခဲ့တဲ့တတိပဋ္ဌာနာတုတ်ဒေသနာတော်မှာကာယ ानु ပဒနာရုပ်ကိုရှုတဲ့တရားဝေဒနာ ानु ပဒနာခံစားမှုကိုရှုတဲ့တရားစိတ်တ ानु ပဒနာစိတ်ကိုရှုတဲ့တရားဓမ္မ ानु ပဒနာသဘောကိုရှုတဲ့တရားလို့ သုံးမျိုးတဲ့ကဝေဒနာနုပဒနာအခန်းမှာဥနသပရံဘိက္ခဝေဘိက္ခုဒုက္ခံဝါဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိပဇာနာတိဒုက္ခံဝါဝေဒနာဝေရယမနောဒုက္ခံဝေဒနာဝေရယမိတိပဇာနာတိအဒုက္ခမဒုက္ခံဝဝေဒနာဝေရယမနောအဒုက္ခမဒုက္ခံဝေဒနာဝေရယမိတိတသနာဝေဒနာကိုရှုမှတ်ဖို့ကျွန်တော်တရားပြန်မိတ်ကြတယ် ဆင်းရဲတဲ့ခံစားမှုခံစားရလို့ရှိရင်လည်းဆင်းရဲတဲ့ခံစားမှုပဲလို့ရှုပြီးနေရမယ်။ချမ်းသာတဲ့ခံစားမှုကိုခံစားရရင်လည်းချမ်းသာတဲ့ခံစားမှုပဲလို့ရှုပြီးနေရမယ်။မချမ်းသာမဆင်းရဲခံစားမှုကိုခံစားရလို့ရှိရင်လည်းမချမ်းသာမဆင်းရဲခံစားမှုကိုခံစားနေရတယ်လို့ရှုပြီးနေရမယ်။ဒါခြေကမယ်။ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာအဲဒါလို့ ခံစားမှုကိုရှိရမှာဒုက္ခဝေဒနာမှလည်းပဲကာယိကဒုက္ခစေတသိကဒုက္ခဒုက္ခဝေဒနာမှလည်းပဲကာယိကဒုက္ခစေတသိကဒုက္ခဝဲတယ်ကာယိကဒုက္ခကိုတော့ဒုက္ခလို့ပဲခေါ်တယ်ကာယိကစေတသိကဒုက္ခကိုတော့သောဒေါမနတလို့ခေါ်တယ်ဒါတော့ဒုက္ခဆိုတာကိုယ်ဆင်းရဲခြင်းဒေါမနတဆိုတာစိတ်ဆင်းရဲခြင်းထို့တူပဲ ဒုက္ခမှာလည်းပဲကာယကဒုက္ခကိုမိပြီးဖြစ်တဲ့ရုပ်ကိုယ်ကြီးမိပြီးဖြစ်တဲ့ဆင်းရဲကဒါကိုဒုက္ခလို့ခေါ်တယ်စေတသိက်ကဒုက္ခစိတ်ကိုမိဖြစ်တဲ့ဆင်းရဲတော့သောမနတ္တလို့ခေါ်တယ်ဒါကြောင့်ဒုက္ခကိုချမ်းသာသောမနတ္တစိတ်ချမ်းသာဥပိ္ပခာကတော့နှမျိုးမကွဲဘူးတစ်မျိုးတည်းမချမ်းသာမဆင်းရဲဥပိ္ပခာဝေဒနာအဲ့ဒီမှာဆင်းရဲတဲ့ဒုက္ခဝေဒနာ ထင်ရှားလဲဒုက္ခဝေဒနာရှုရမှာပဲချမ်းသာတဲ့ဒုက္ခဝေဒနာထင်ရှားလဲဒုက္ခဝေဒနာရှုရမှာပဲထင်ရှားဖြစ်ပေါ်ရာဖြစ်ပေါ်ရာခံစားမှုရှုရမှာကြီးပဲအဲ့ဒါလို့ရှုရမှာဝမ်းသာမှုပျော်မှုရွှင်မှုနေလို့ထိုင်လို့ကောင်းမှုရှုလို့မှတ်လို့ကောင်းမှုအဲ့ဒီဒုက္ခဝေဒနာတွေကိုရှုတဲ့အခါဝေဒနာတွေကိုရှုတဲ့အခါမှာတော့ ရှိတဲ့ပုဂ္ဂိုလ်ရဲ့ယောဂီတို့ရဲ့ရည်ရွယ်ချက်စိတ်နေစိတ်ထားမှန်တာများပါတယ်ဒီကောင်းတဲ့ခံစားမှုဒုက္ခဝေဒနာကိုသူ့ကိုရှုတာပဲလို့အဲဒါလို့စိတ်ထားနဲ့ရှုကြတာမှန်တယ်ဒါပေမဲ့ဒုက္ခဝေဒနာကိုရှုတဲ့အခါကျတော့နာရာကျင်နာကြိုက်တာထဲတာတောင့်တာတင်းတာစတဲ့ဒုက္ခဝေဒနာကိုရှုတာကြတော့နည်းနည်းတချို့မှ ရည်ရွယ်ချက်စိတ်နေစိတ်ထားမှားတတ်တယ်နားလာပြီဆိုလို့ရှိရင်နားတယ်နားတယ်ရှုတယ်ကျင်ရင်ကျင်တယ်ရှုတယ်ကြိုက်ရင်ကြိုက်တယ်ရှုတယ်ခဲရင်ခဲတယ်ရှုတယ်တောင့်ရင်တောင့်တယ်ရှုတယ်အဲ့ဒါဒုက္ခဝေဒနာတွေပဲအဲ့ဒါလို့ရှုရမှာနားမလဲသေးတဲ့အသိလိုနေသေးတဲ့ယောဂီကြတော့နာရာရှုတာဟာနာရာကိုပျောက်အောင်ရှုတယ်လို့အဲ့ဒါလို့ယူဆတတ် ကျင်နာတိုက်တာခဲတာရှိတာလည်းပဲကျင်မှုကိုက်မှုခဲမှုကြောက်အောင်ရှုတယ်လို့ယူဆတတ်ရရယန္နာရှုလည်းပဲရရယန္နာကြောက်အောင်ရှုတယ်လို့ယူဆတတ်ဒါကြောင့်အခါတရံမှာတချို့ဒုဝနာရာကအင်မတန်ဆိုးပါတယ်ဗျာနာတော့နာတယ်နာတယ်ရှုမရပါဘူးဖေဟာလို့လျှောက်တတ်တယ်မရပါဘူးဖေဟာလို့သူလျှောက်တဲ့ရည်ရွယ်ချက်က နာတယ်လို့ရှုပေမဲ့နာတာကကြောက်မသွားပါဘူးခင်ဗျာလို့သူဆိုလို့တယ်အဲ့ဒီတော့သူရှုတာဟာနာတာကိုကြောက်စီဖို့ရည်ရွယ်ချက်နဲ့ရှုတဲ့အတိတ်ပဲဖြစ်တယ်မြတ်စွာဘုရားကတော့ကြောက်ဖို့ရည်ရွယ်ချက်နဲ့ရှုဖို့မဟောပါဘူးဒုက္ခံဝဝေဒနာဝေဒယမနောဒုက္ခံဝေဒနာဝေဒယမိတိသဇာနာတိဒုက္ခံဝဝေဒနာဝေဒယမနော ဆင်းရဲတဲ့ခံစားမှုကိုခံစားရသည်ရှိတော့ဒုက္ခဝေဒနာဝေဒယာမိတိဆင်းရဲတဲ့သဘောကိုခံစားနေရတယ်ဟုပဇာနာတိရှုတိနေရသည်ဆင်းရဲတဲ့ခံစားမှုဖြစ်ပေါ်ရင်ဆင်းရဲတဲ့ခံစားမှုပဲလို့ရှုသိနေပါတဲ့ဆင်းရဲတဲ့ခံစားမှုကိုဖြောက်ပြရမယ်လို့မြတ်စွာဘုရားဟောသလားပြိတ္တတို့မဟုတ်ဘူးနော်ဘာလို့ရမှာလဲ င်းရဲတဲ့သဘောကိုသိနေပါတဲ့ဟုတ်ကဲ့လားမှန်ပါဗျာအဲ့တော့နာမှုဆင်းရဲကျင်မှုဆင်းရဲကိုက်မှုခဲမှုတောက်မှုတင်းမှုဆင်းရဲဖြစ်ပေါ်လာပြီဆိုရင်အဲ့ဒီဆင်းရဲခေါ်တဲ့ဒုက္ခဝေဒနာကိုကြောက်အောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာနော်ကြောက်အောင်လို့ရှုရင်ကြောက်အောင်ရှုတယ်ဆိုတော့ရည်ရွယ်ချက်ထဲမှာ ဒီဝေဒနာဟာငါရှုလိုက်လို့ရှိရင်ကြောက်နိုင်တယ်ဆိုတဲ့သဘောမပါဘူးလားအဲ့လိုဆိုလို့ရှိရင်အဲ့ဒီဝေဒနာဒုက္ခဝေဒနာဆင်းရဲဟာမိမိအလိုအတိုင်းဖြစ်စေနိုင်တယ်ဆိုတဲ့သဘောမတည့်ရောက်ဘူးလားအဲ့ဒါလိုတည့်ရောက်တယ်ဆိုလို့ရှိရင်ပယံဝတိအတ္တဖြစ်မနေဘူးလားပယံဝတိအတ္တဆိုတာ ဘာမစုံမိမိရဲ့လိုအတိုင်းဖြစ်စေနိုင်တဲ့အစွမ်းတတ္တိရှိတဲ့အတ္တရှိတယ်လို့ယူဆတာဟုတ်ကဲ့လားမှန်ပါပါဘုရားအဲကြောင့်ဝေဒနာကိုပျောက်အောင်ရှုမယ်ပျောက်အောင်ညွန်ကြားတဲ့လူကလည်းပျောက်အောင်ရှုဖို့လို့ညွန်ကြားရင်ညွန်ကြားတဲ့ပုဂ္ဂိုလ်မှလည်းပဲတရားမသိအတ္တကြီးရှိမနေဘူးလားရှိပါပါဘုရားရှုတဲ့ပုဂ္ဂိုလ်ကလည်းပဲပျောက်အောင်ရှုတယ်ဆိုရင်သူ့မှာတရားမသိအတ္တတန်လန်းကြီးနဲ့ဖြစ်မနေဘူးလားရှိပါပါဘုရားဒါ အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအခြေခံကနေပြီးပြုတ်သွားဖို့ရာတရားရှုပါတယ်ဆိုရှုရင်းကနေပြီးတော့ဘာကပိုတိုးလာတယ်လဲအတ္တဒိဋ္ဌိကပိုတိုးမလာဘူးလားတိုးလာတယ်ဖောင်စည်းရင်ရင်ငတ်နေတယ်ဟုတ်ကလားဖောင်စည်းရင်ရင်ငတ်နေအဲ့ဒါလို့ဆိုလို့ရှိရင်မှန်သလားမမှန်ဘူးနော်ဒီက လူကနာလို့နာတယ်နာတယ်လို့ရှုတယ်နာတယ်နာတယ်လို့ရှုတော့ကိုယ်ကပျောက်စေခြင်းနဲ့စိတ်နဲ့ရှုတယ်နာတာကမပျောက်ဘူးတိုးနာလာတယ်တိုးနာလာတယ်ဆိုတာမှနှမျိုးရှိတယ်ဘလို့နှမျိုးရှိတယ်လဲဆိုတော့တကယ်ပဲတိုးနာတာကတစ်မျိုးတကယ်တိုးနာတာမဟုတ်ဘဲနဲ့စိတ်ကတိုးနာလာတယ်လို့ထင်ရတာကတစ်မျိုးတကယ်တိုးနာလာတယ်ဆိုတာက မိမိကအလဲကျင့်မရသေးတဲ့အခါမှာထိုင်တာကကြာကြာထိုင်တော့ကြာကြာထိုင်လာလေကြာကြာထိုင်လေနာမှုကပိုးပြီးတိုးလေတိုးတော့တာတကယ်တိုးတာတကယ်တိုးတာမဟုတ်ဘဲနဲ့စိတ်ကတိုးတယ်လို့ထင်တယ်ဆိုတာကနာရာကိုနာရဲနာရဲရှိတော့နာတဲ့အပေါ်မှာစိတ်ကစူးစိုက်တည်ငြိမ်မိတဲ့အခါကျတော့နာရာကိုသိခံပြီးရှင်းရှင်းရှင်းနဲ့စိတ်ကတည်ငြိမ်လာတဲ့အခါကျတော့ တည်ငြိမ်တဲ့စိတ်ထဲမှာပါတဲ့အတိဟာအားကောင်းမလားအားသေးသလားအားကောင်းတယ်နော်အားကောင်းလာရင်အတိတကဘိုးထက်လာဘိုးအားကောင်းလာပြီဆိုရင်နာတဲ့သဘောကိုပိုသိမလားဘူးလားအဲ့ဒါမျိုးကြတော့နာတာကဘိုးနာလာတာလားသိတာကဘိုးသိလာတာလား အဲသိတာကဘိုးသိလာတာကိုပဲဘိုးနာလာတယ်လို့မထင်ရဘူးလားဒီတော့အဲဒါလို့နာမှုသဘောပေါ်မှာစိတ်တည်ငြိမ်လာလို့တမာရီအားကောင်းလာတဲ့အတွက်အားကောင်းတဲ့တမာရီထဲမှာပါတဲ့အသည့်ကပိုးပြီးချက်မြက်အားကောင်းလာလို့နာမှုကိုပိုးသိလာတာကတော့ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးသိလာတာမဟုတ်ဘူးလား အဲ့ဒါလို့ဆိုလို့ရှိရင်တရားတိုးတက်တယ်လို့မခေါ်နိုင်ဘူးလားတရားတစ်ခုတစ်ခုကိုသိရင်ဘယ်တရားကိုပဲရှိရှိယုတ်တရားပဲရှိရှိနံတရားကိုပဲရှိရှိရှိတဲ့အခါမှာပထမအရှိကံယုတ်တရားနံတရားရဲ့သဘာဝလက္ခဏာကိုသိတယ်။နောက်ဒီတဲ့ပုပ္ပိတမာရီအာကောင်းအာကောင်းတရားရင်လာတဲ့အခါကျတော့သာမဉ္ဇလက္ခဏာကိုသိတယ် တဘာဝလက္ခဏာဆိုတာထိုးထိုးအရှုခံရုပ်အရှုခံနံတို့ရဲ့အများနဲ့မသက်ဆိုင်တဲ့ကိုယ်တိုင်ကိုယ်ပိုင်သိတဲ့သဘောပဲဥပမာဒုက္ခဝေဒနာဆိုလို့ရှိရင်နာတာဆိုလို့ရှိရင်နာတဲ့သဘောမှာမခံလာတဲ့သဘောအရာပြောပြောရမရှိဘူးလားနာတယ်ဆိုတာခံစားတဲ့သဘောလားမခံစားတဲ့သဘောလား အဲ့ဒီမခံစားတဲ့သဘောဟာနာတဲ့ဒုက္ခဝေဒနာရဲ့သူတစ်ခုတည်းနဲ့သာဆိုင်တဲ့သဘောမဟုတ်ပေဘူးလားဒုက္ခဝေဒနာနဲ့များဆိုင်သလားဥပ္ပခဝေဒနာနဲ့ရောဆိုင်သလားမဆိုင်ဘူးနော်ဒါဖြင့်ယုတ်တရားပထဝီအာဘောတေဇောဝါယောတို့နဲ့ရောဆိုင်သလားဒါဖြင့်မခံသာတဲ့သဘောဟာဒုက္ခဝေဒနာရဲ့ကိုယ်ပိုင်ပြီးတန့်ပင်ကိုယ်ရင်းသဘောမဟုတ်ဘူးလားအဲ့ဒါသဘာဝလက္ခဏာပဲအဲ့တော့ မခံစားတဲ့သဘောကိုပိုးပို့သိလာရင်ဒုက္ခဝေဒနာရဲ့သဘာဝလက္ခဏာကိုပိုးသိလာတာမဟုတ်ဘူးလားဟုတ်လားအနိစိတဖုတ္တပန်နိဗ္ဗဝနာလက္ခဏာအလိုမရှိအပ်သောအထီးအတွေ့ကိုခံစားတဲ့သဘောလို့ဆိုတာဟာမခံစားတဲ့သဘောပဲနော်အဲ့တော့အဲ့ဒီမခံစားတဲ့သဘောကိုပိုးပြီးထင်ထင်ရှားရှားသိပြီလာတာဟာသဘာဝလက္ခဏာကိုသိတာမဟုတ်ဘူးလားမှန်ပါဘူး အဲ့ဒါလို့ဆိုလို့ရှိရင်ဝိပဿနာဉာဏ်ပိုးထင်ထင်ရှားရှားဖြစ်လာတာမဟုတ်ပေဘူးလားကောင်းသလားမကောင်းဘူးလားဒါဖြင့်နာရာကောင်းသလားမကောင်းဘူးလားကောင်းတယ်ပိုးနာလာရင်ပိုးမကောင်းဘူးလားဘာကြောင့်များပိုးနာလာရင်ပိုးကောင်းရတယ်လဲဟဲ့သဘာဝလက္ခဏာကိုပိုးသိလာလို့မဟုတ်ဘူးလားရှုတာဟာသိရင်လို့ရှုတာမဟုတ်လား အဲ့တော့တဘာဝလက္ခဏာကိုပိုသိလာတဲ့အခါကျတော့ဩခံစားမှုဝေဒနာဆိုတာလည်းပဲဆင်းရဲတဲ့တကယ်ဒုက္ခတရားပါလားလို့သဘောပေါက်မလားဟုတ်လားဟုတ်ပါပါဘုရားအဲ့ဒါဒုက္ခသစ္စာရဲ့ပထမဒုက္ခကိုပိုင်ပိုင်ခြားခြားသိတာပဲမဟုတ်ဘူးလားမှန်ပါပါဘုရားအဲ့ဒီကမှဆက်ပြီးတော့သီခံပြီးတော့ဒီနာရာကိုရှုလာလို့ပိုးပြီးတမာရီအားကောင်းလာတာနဲ့အမျှနာတဲ့သဘောဟာ တဇင်နဲ့တဒန်းနဲ့တစ်ချိန်နဲ့နားနေတာမတွေ့ရဘဲနဲ့နာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နောက်တစ်ခါနာရာလေးဖြစ်ပေါ်လာလိုက်ရှုလိုက်ကြောက်သွားလိုက်နဲ့တဇင်စီတဇင်စီလိုင်းကလေးများတက်လာပြီးပြန်ကြသွားသလိုပြန်ကြသွားသလိုစိတ်ထဲကသိလိုက်ရပြီဆိုတဲ့အခါကျတော့နာမှုအစဉ်တစ်စဉ်ဖြစ်ပေါ်လာပြီးတော့ပျောက်သွားတယ်နောက်နာမှုအစဉ်တစ်စဉ်ဖြစ်ပေါ်လာတယ်ပျောက်သွားတယ်လို့စိတ်ကမသိရဘူး အဲ့လိုသိတဲ့အခါကျတော့အဲ့ဒီနာခံစားခေါ်တဲ့ဝေဒနာခန္ဓာဒုက္ခဝေဒနာရဲ့ဖြစ်မှုပြက်မှုကိုမသိရဘူးလားသိရပါဘူးသိရပြီဆိုတော့ဩဒုက္ခဝေဒနာနာတဲ့ခံစားမှုဆိုတာလည်းပဲမမြဲပါလားဟောသဘောမပေါက်ဘူးလားပေါက်ပါဗျာအနိစ္စ అను ပါဒနာဉာဏ်မဟုတ်ဘူးလားပေါက်ပါဗျာအနိစ္စ అను ပါဒနာဉာဏ်ဒါကြောင့်နာရာရဲ့မခံစားတဲ့သဘောကို သိတဲ့အခါမှာပိုးပိုးသိလာလေပိုးကောင်းလာလေလျှော့မပေးနဲ့ဆက်ရှုမဟုတ်ဘူးလားမှန်ပါဗျာဆက်ရှုလာပြီဆိုလို့ရှိရင်ပိုးပြီးတမာရီဖြစ်လာတဲ့အခါမှာအခုပြောရတဲ့နာဟုတန်တတိခေါ်တဲ့အစဉ်အရှိန်ကလေးတစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါနာမှုအစဉ်တစ်ခုဖြစ်ပေါ်လာတယ်ရှုလိုက်တယ်ပျောက်သွားတယ်ဒီလိုသိပြီဆိုတဲ့အခါကျတော့နောက်တစ်ဆင့်သိုးပြီးတော့ဝေဒနာခေါ်တဲ့ ဆင်းရဲခံစားမှုရဲ့အနိစ္စသဘောမတည်မြဲတဲ့သဘောဖြစ်မှုပြမှုဥရိယတရသဘောကိုသိရတာမဟုတ်ပေဘူးလားမှန်ပါပါအဲ့ဒါလို့သိအောင်ဆိုလို့ရှိရင်ဆက်ရှုမှပဲသိမှာပေါ့မှန်ပါပါမဟုတ်ဘူးလားမှန်ပါပါဆက်ရှုတဲ့အခါကျတော့သီးမခံတတ်တဲ့ယောဂီဆိုရင်တော့ရှုနိုင်မှာမလားအဲ့သီးခံတတ်တဲ့ယောဂီမှပဲရှုနိုင်တာပဲဟုတ်ကဲ့လားအဲ့ဒါကြောင့်ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးက တဉ္ကြီးခံနိဗ္ဗာန်ရောက်မင်းရတယ်ဟုတ်လားတဉ္ကြီးခံနိဗ္ဗာန်ရောက်ဆိုတာတဲ့တခြားနေရာမှာတဲ့ဒီတရားရှိမှတ်တဲ့နေရာမှာဘိုးမှန်တယ်တဲ့တရားရှိမှတ်တဲ့နေရာမှာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါဒီဝေဒနာကိုပြီးခံပြီးတော့ဆက်ရှိမှသာလင်သူရဲ့သဘာဝကိုပိုးပြီးသိမယ်မဟုတ်ဘူးလားပထမမခံစားတဲ့သဘောဆိုတဲ့သဘာဝလက္ခဏာသိမယ်ဒုတိယ ဖြစ်ပေါ်ဖြစ်ပေါ်သည်ပျောက်ပျောက်သွားတယ်ဆိုတဲ့ပါမညာလက္ခဏာအနိစ္စသဘောမသိပေဘူးလားသိရလားပြီအဲ့ဒါလို့ဆိုလို့ရှိရင်ဒုက္ခဝေဒနာခေါ်တဲ့ဆင်းရဲခံစားမှုဟာဖြစ်ပေါ်ဖြစ်ပေါ်သည်ပျောက်မတည်နေသလိုချမ်းသာတယ်ပျော်တယ်ရွှင်တယ်ဝမ်းသာတယ်ဆိုတဲ့ဒုက္ခဝေဒနာတွေလည်းပဲခံစားမှုသဘောအချင်းတူတဲ့အတွက်သူတို့လည်းပဲဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်နေတာပဲလို့ နီးပြီးပြီးတော့ဉာဏ်ထဲမှာမသိနိုင်ဘူးလားသိနိုင်ပါဘူးဗျာအဲ့ဒါရှုနေစေဒုက္ခဝေဒနာရဲ့ဖြစ်ပေါ်ပြီးပြောက်တဲ့အနိစ္စသဘောကိုသိရတာကပစ္စက္ခတိုက်ရိုက်သိဉာဏ်ဒီဒုက္ခဝေဒနာလိုပဲကောင်းတယ်ဆိုတဲ့ဒုက္ခဝေဒနာခံစားမှုတွေလည်းပဲဖြစ်ပေါ်ပြီးတော့ပြည့်နေတာပါပဲလို့နီးမိပြီးသိရတာကနယဝိပဿနာအနုမာနညာမဟုတ်ပေဘူးလားမှန်ပါပါ ထင်ထင်ရှားရှားမတွေ့ရဘူးလားအဲ့ဒါဝေဒနာတီးခံပြီးတော့ဆက်ရှုလို့လားတီးမခံမဲ့ရပ်ပြစ်လို့လားဆက်ရှုလို့တခါဒီဝေဒနာကိုရှုရမှပျောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုလို့သိလာတာလားအဲ့တော့ရည်ရွယ်ချက်စိတ်ထားမလိုပေဘူးလားသိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့မရှုဘဲနဲ့ကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရှုတဲ့အခါမှာ နာတယ်နာတယ်လို့ရှုလေပိုးပြီးနာလေနာလာတယ်လို့မထင်ကြဘူးလားမထင်ပါဘူးဗျာတရားလျှောက်တဲ့အခါမှာလည်းပိုးနာလာတယ်လို့မလျှောက်ဘူးလားမလျှောက်ပါဘူးဗျာပိုးနာလာပါတယ်ဗျာဒါနဲ့တပိတော့ပြင်းပြလိုက်တယ်ဗျာဒါမှမဟုတ်ထပြလိုက်တယ်ဗျာနော်မှန်ပါဗျာတခါတခါကျတော့တချို့ကကျန်းထိုင်ရှုလည်းပဲဒီနာရာကြီးတွေ့အောင်မှာပဲမို့အဲ့ဒါမထိုင်တော့ဘူးဈဉ္ညာပဲလျှောက်တယ်လို့ဒီလိုကမလောက်တတ်ဘူးလားမလောက်ပါဘူးဗျာဒီတော့ အဲ့ဒါဟာနာရာရှုစဉ်ကပျောက်ဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်နေတာလားသိဖို့ရည်ရွယ်ချက်နဲ့ရှုလို့ဒီလိုဖြစ်တာလားအဲ့တော့ပျောက်ဖို့ရည်ရွယ်ချက်နဲ့ရှုတော့ဒုက္ခဆက်ခါဆက်ခါမရောက်ဘူးလားနာတဲ့ခန္ဓာကိုယ်ရဲ့ကာယကဒုက္ခကိုယ်ကဆင်းရဲတဲ့သဘောပေါ်မှာတခါစိတ်ကထပ်မဆင်းရဲပြီဘူးလား မလေးသူတို့တရားကလည်းကောင်းတယ်ဆိုငါလာအထုတ်ပါဘယ်မလဲကောင်းတာညောင်းတာနဲ့ကျင်တာနဲ့နာတာနဲ့ကြိုက်တာနဲ့ရားတာနဲ့ရန်တာနဲ့ငါဖြင့်ကြံရင်ပါပေါ့ဟောဒီလိုမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒါဟာဘယ်လိုစိတ်ထားနဲ့ရှုလို့လဲဟဲ့ပြောက်ဖို့စိတ်ထားနဲ့ရှုလို့ဟုတ်ကဲ့လားသိဖို့စိတ်ထားနဲ့ရှုတယ်ဆိုလို့ရှိရင်တော့ပိုးနာလာလေပိုးသဘောကျလာလေ ပိုးသိလာတယ်ဒုက္ခဝေဒနာရဲ့သဘောမဟုတ်ဘူးလားဒါတော့အဲ့ဒါလို့ကြောက်ဖို့ရည်ရွယ်ချက်နဲ့ရှုတဲ့ပုဂ္ဂိုလ်ရဲ့တခါဝေဒနာဒုက္ခဝေဒနာဖြစ်ပေါ်လာတဲ့အခါမှာမရှုပဲနေတဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်နှစ်ပါးဟာသဘောအားဖြင့်အတူတူနီးပါးလောက်ရှိတယ်ဟုတ်ကဲ့လားဘုန်းကြီးကထပ်တူကြတယ်လို့တော့မပြောဘူးနော် ဘယ်လိုပြောကြလဲအတူတူနီးပါးလောက်ပဲလို့ဟုတ်ကဲ့လားဘာကြောင့်အတူတူနီးပါးဆိုရတယ်လဲလို့ဆိုတော့နာရကျင်နာကိုမရှိတဲ့ပုဂ္ဂိုလ်ကတော့သူ့ဝိပဿနာတတိတောင်ဖြစ်ခဲ့လားသမာဓိရောဖြစ်ခဲ့လားမဖြစ်ဘူးမဖြစ်တဲ့အပြင်အဲ့ဒီနာရာပေါ်မှာထပ်ပြီးတော့စိတ်ဆင်းရဲမှုမဖြစ်ပြီဘူးလား ဒါကရှုတဲ့လူလားမရှုတဲ့လူလားမရှုတဲ့လူနော်ရှုတဲ့လူမှလည်းပဲကြောက်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့နာတယ်နာတယ်နာတယ်လို့ရှုတဲ့လူပါရှုချက်တိုင်းရှုချက်တိုင်းတော့နာတာကိုသူမသိပေဘူးလားသိပါဘူးဝိပဿနာတတိမဖြစ်ပေဘူးလားဖြစ်ပါဘူးအဲ့ဒီနာတဲ့သဘောပေါ်စိတ်တည်ငြိမ်မှုတမာရီကမဖြစ်ဘူးလားဖြစ်ပါဘူးဝိပဿနာတမာရီဖြစ်တယ်လို့မဖြစ်ပေဘူးလားဖြစ်ပါဘူး တခါနားတဲ့သဘောကိုပိပိပပသိလာရင်သဘာဝလက္ခဏာသိတဲ့ဝိပဿနာဉာဏ်လည်းပဲကြိုးစားကြိုးစားမဖြစ်ပေဘူးလားသို့တော့သူ့ရည်ရွယ်ချက်ကြီးကမမှန်တော့အဲ့ဒီနာရာပေါ်မှာထပ်ပြီးစိတ်မဆင်းရဲဘူးလားအဲ့တော့နာရာကိုယ်ဆင်းရဲပေါ်မှာစိတ်ဆင်းရဲထပ်ထားခြင်းတော့ရှုသူနဲ့မရှုသူအတူတူပဲဟုတ်ကဲ့လားသို့တော့ရှုသူက နာအောင်လို့ရှုရင်ရှုများတော့လည်းပဲသူ့မှာဝိပဿနာတတိတမာလေးတော့မဖြစ်ဘူးလားဖြစ်တယ်နော်အဲ့တော့တော်တော့တော်ပါသေးရဲ့ဟုတ်ကဲ့လားတော်တော့တော်ပါသေးရဲ့ဒါပေမဲ့လမ်းလွဲနေတော့လုံးဝတော်တယ်လို့တော့ဆိုနိုင်မှာမလားဒါကြောင့်မလို့လုံးဝတော်အောင်ဆိုလို့ရှိရင်တော့ဘယ်လိုရည်ရွယ်ချက်ဘယ်လိုစိတ်ထားနဲ့ရှိရမလဲသိအောင်ဆိုတဲ့မြတ်စွာဘုရားအလိုတော်ကြစိတ်ထားနဲ့ရှိရမယ် ရုပ်ဆိုတာလည်းပဲဒုက္ခသစ္စာစိတ်နာမ်ဆိုတာလည်းဒုက္ခသစ္စာခံစားမှုဝေဒနာဆိုတာနံတရားမဟုတ်လားမှန်ပါဘူးဒုက္ခသစ္စာလည်းမဟုတ်လားမှန်ပါဘူးဒုက္ခသစ္စာဆိုတာပိုင်းပိုင်းခြားခြားသိရမယ်ပရိညေယတရားရုပ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်နာမ်ဒုက္ခသစ္စာကိုလည်းပိုင်းပိုင်းခြားခြားသိရမယ်ဒီဒုက္ခသစ္စာဆင်းရဲအမှန်တရားကိုဆင်းရဲအမှန်ပဲလို့ ပိုင်းပိုင်းခြားခြားသိမှသူ့အပေါ်မှာလိုလားတဲ့ဆန္ဒညှိတွယ်တဲ့တဏှာကိုပယ်နိုင်မယ်မဟုတ်လားအဲ့လိုပယ်နိုင်မှပဲဆင်းရဲကလွတ်မယ်မဟုတ်လားဒါကြောင့်ဒုက္ခဝေဒနာကိုရှုတဲ့အခါမှာလည်းပဲဒုက္ခဝေဒနာရှုတယ်လို့ပဲသိဖို့ရည်ရွယ်ချက်နဲ့ရှုတယ်လို့ဆိုတဲ့စိတ်နဲ့ရှုရအဲမရှုတဲ့လူကြတော့ဒါရင်မကဘူးအမျိုးမျိုးဖုံဖုံ ဒုက္ခတွေလည်းများတယ်ကိလေသာတွေလည်းပွားဒီနေရာမှာမြတ်စွာဘုရားဟောတာရှိတယ်ဘယ်လိုလဲဆိုတော့အတုတဝဘိက္ခဝေပုထုဇနောဒုက္ခံပိဝေဒနာဝေဒယတိဒုက္ခံပိဝေဒနာဝေဒယတိအဒုက္ခမဒုက္ခံပိဝေဒနာဝေဒယတိတရားကိုယ်တွေ့အသိခေါ်တဲ့အဓိကမသုတ မရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ဟာတဲ့သူလည်းဆင်းရဲခံစားတယ်ချမ်းသာခံစားတယ်မချမ်းသာမဆင်းရဲသဘောလည်းပဲသူခံစားတာပဲဒီနေရာမှာအတုတဝါသုတမရှိတော့ပုထုဇဏောပုထုဇဉ်ပုဂ္ဂိုလ်သုတဆိုတာအာဂမသုတအဓိကမသုတလို့နှစ်မျိုးရှိတယ်သုတဆိုတာအကျမ်းင်းပြောမယ်ဆိုရင်သိတာပဲကျမ်းင်းပြောမယ်ဆိုရင်သိတာ အဲ့ဒီအတိဟာအာဂမတုဒ္ဒဒီဂမတုဒ္ဒလို့သင်ပြောကြည့်တယ်အာဂမတုဒ္ဒဆိုတာတရားနာထားလို့တရားကျမ်းစာဖတ်ထားလို့တရားစာတွေသင်ကြားထားလို့ပြီးတဲ့အတိအဲ့ဒီအတိဟာအာဂမတုဒ္ဒအဓိကမတုဒ္ဒဆိုတာကိုယ်တို့ရုပ်နဲ့နာမ်ကိုတတိပဌာန်တရားတော်အတိုင်းရှုလို့ဖို့ရုပ်နဲ့နာမ်ရဲ့ သဘာဝအမှန်ကိုအမှန်တိုင်းသိတာအခဏနာတာကိုနာတယ်ရှိတော့နာတဲ့သဘောရဲ့မခံစားတဲ့သဘောပိုသိတယ်ဒီမခံစားတဲ့သဘောရဲ့ဖြစ်မှုပြမှုမမြဲမှုတွေသိတယ်အဲ့လိုသိတာဟာစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့သိတာလားတရားနာယုံနဲ့သိတာလားစာဖတ်ယုံနဲ့လည်းမသိဘူးတရားနာယုံနဲ့လည်းဘလို့မှသိတယ်လဲ အဲလက်တွေဒုက္ခဝေဒနာကိုရှုမှပဲသိတာအဲ့ဒီအတိမျိုးကိုအဓိကမသုတခေါ်တယ်ဟုတ်လားလက်တွေရှုမှပွားများ အထောက်ရမှရလာတဲ့အတိအဓိကမသုတဒီမှာမြတ်စွာဘုရားကအတုတဝါပုထုဇနောသုတမရှိတဲ့ပုထုဇဉ်ဆိုတာတရားစာပေသင်ကြားမှုမရှိတဲ့သင်ကြားခြင်းသုတနာကြားခြင်းသုတဆွေးနွေးခြင်းသုတဆိုတဲ့ အဲ့ဒီကရလာတဲ့သုတကိုမြတ်စွာဘုရားဆိုလိုတော်မူဘူးကိုယ်တိုင်ယုတ်တရားနံတရားကိုရှုလို့ရှုရတာဖြစ်ပေါ်လာတဲ့အတိသုတအဲ့ဒီသုတမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်ဟုတ်ကဲ့လားအာဂမသုတမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုသလားအဓိကမသုတမရှိတဲ့ပုဂ္ဂိုလ်ဆိုလိုသလားအဓိကမသုတမရှိတဲ့ပုဂ္ဂိုလ်ကိုဆိုလိုတယ်နော်ဒါကြောင့် ကိုယ်တို့တရားအသိမရှိတဲ့ပုဂ္ဂိုလ်လို့တိုက်ရိုက်ဆိုလိုတာမဟုတ်ပေဘူးလားဒါကြောင့်ယဟန်တို့တဲ့ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်မှလည်းပဲဆင်းရဲခံစားမှုချမ်းသာခံစားမှုမချမ်းသာမဆင်းရဲခံစားမှုဒီခံစားမှုတွေရှိတာပဲနောက်တစ်ခါကသုတ္တဝဘိက္ခွေပုထုဇနောဒုက္ခံပိဝေဒနာဝေရတိဒုက္ခံပိဝေဒနာဝေရတိအတ္တခမသုခံပိဝေဒနာဝေရတိ ကိုတွေ့တရားအသိရှိတဲ့အရိယပုဂ္ဂိုလ်မှလည်းပဲတဲ့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုရှိတာပဲတဲ့ကိုယ်တို့တရားအသိရှိလို့အ ਨੇ ဆုံးသောတာပတိမဉ္ဇဉ်ရတဲ့ပုဂ္ဂိုလ်ကိုအရိယပုဂ္ဂိုလ်ခေါ်တယ်မဟုတ်လားမှန်ပါပါဟုတ်ကလားဒါကရှင်တော်မြတ်ဘုရားဟာဖြစ်နိုင်တယ်များအမြင့်ဆုံးပုဂ္ဂိုလ်ကိုပြောတာကိုတရားရှုမှတ်တဲ့ပုဂ္ဂိုလ်မှလည်းပဲကိုယ်တို့တရားအသိ မဲ့အထိမရှိပေမဲ့ဝိပဿနာတရားအသိကိုယ်ရရှိမနေဘူးလားရှိတယ်ဒီပုဂ္ဂိုလ်လည်းသူတဝါမခေါ်နိုင်ဘူးလားခေါ်နိုင်တယ်ဒါပေမဲ့မြတ်စွာဘုရားဒီနေရာမှာတော့အရိယာပုဂ္ဂိုလ်ကိုပဲပြောတယ်ဒါကြောင့်ကိုယ်ရတရားအသိရှိတဲ့အရိယာပုဂ္ဂိုလ်လည်းပဲချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုခံစားတာပဲတဲ့မဟုတ်ဘူးလားခံစားတာချင်းတော့မတူဘူးလားဒါပဲတဲ့သူတို့နှစ်ဦးမှာ ခံစားရခြင်းတူတော်လည်းပဲခံစားရမှာကွဲပြားသေးတယ်တဲ့ကိုယ်တို့တရားအသိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်ချမ်းသာဆင်းရဲမချမ်းသာမဆင်းရဲခံစားမှုနဲ့ကိုယ်တို့တရားအသိရှိတဲ့အရိယာပုဂ္ဂိုလ်ချမ်းသာဆင်းရဲမချမ်းသာမဆင်းရဲခံစားမှုမှာကွဲပြားသေးတယ်တဲ့ခံစားမှုအနေနဲ့ဝေဒနာဆိုတဲ့တာမင်ညအနေနဲ့တော့အတူတူပါပဲတဲ့ဒါပေမဲ့လို့ကွဲပြားတာရှိသေးတယ်တဲ့ ဘလို့ပွဲများတယ်လဲလို့ဆိုတော့မြတ်စွာဘုရားဆက်မိတ်တယ်အတုတဝဘိကဝေပုထုဇနောဒုက္ခာယဝေဒနာယသံဖုတ်သောဖုဋ္ဌမာနောသောစတိကိလမတိပရိဒေဝတိဥရတာလိန်ကန္တတိတံမောဟအဘိစတိဘိကဝေခြေတယဟံများတို့အတုတဝပုထုဇနောကိုယ်တို့တရားအတိမရှိတဲ့ပုထုဇဉ်ပုဂ္ဂိုလ်သည် ဒုက္ခယဝေဒနာယဆင်းရဲခံစားမှုဖြင့်ဖုဒ္ဓမာနောတွေ့ဖြစ်ရသည်ရှိသောသောစတိဆိုရင်သူဆွေဤကိလမတိပင်မန်းဤပရိဒေဝတိကိုကြွေးဤဥရဒါလိန်ကံတတိယမစီတိကိုကြွေးဤမမောဟအာပိစတိဒေဝရင်ကိုရောက်ဤကိုယ်တို့တရားအသိမရှိတဲ့လူသူ့မှာဆင်းရဲခံစားမှုများတွေ့ကြုံရပြီဆိုရင်တဲ့ အဲ့ဒီဆင်းရဲခံစားမှုကြောင့်ဆိုရင်ပူဆွေးစိတ်တွေငိုကြွေးစိတ်တွေဆိုရင်ပူဆွေးစိတ်တွေဖြစ်တယ်ငိုကြွေးမှုတွေဖြစ်တယ်စိတ်မချမ်းသာမှုတွေဖြစ်တယ်တကယ်တကယ်ဆင်းရဲကိုအလွန်ကြီးမခံနိုင်ဘူးဆိုလို့ရှိရင်တော့ယင်ပတ်စီတိစိုက်ကြီးတကယ်ငိုကြွေးတာတောင်ဖြစ်တယ်ဟုတ်ပါမလားမသေးကြဘူးလားသေပါဘူးကိုယ်တို့တရားအသိရှိသူလားမရှိဘူးလားမရှိပါဘူးအဲကိုယ်တို့တရားအသိမရှိသူ ယမစီဒီဖြစ်ရုံနဲ့ကလေးလားတချို့ကြတော့သမင်းတွေဖိုးရဖွာကြလို့အဝတ်တွေအကျွတ်ကျွတ်အလွတ်လွတ်ဖြစ်လို့ဒီလိုတော့မဖြစ်ပေဘူးလားအဲ့ဒါကိုယ်ရတရားအသိရှိတဲ့ပုဂ္ဂိုလ်ဒုက္ခခံစားရတာလားမရှိဘူးခံစားရတာခံစားရတယ်တဲ့ဒါကြောင့်မလို့သောဒုက္ခယဝေဒနာယသံဖုဒ္ဓမာနောပฏิကဝါဟောတိ ဆင်းရဲတဲ့ခံစားမှုနဲ့တွေ့တဲ့အခါကျတော့သူ့မှာထိကြိုက်တယ်စိတ်ဆင်းရဲတာခံစားရသည်ဖြစ်စေကိုယ်ဆင်းရဲတာခံစားရသည်ဖြစ်စေသူ့မှာထိကြိုက်တယ်စိတ်မှာထိကြိုက်တာပေါ့မဟုတ်လေဘူးလားစိတ်မှထိခိုက်တယ်ဆိုတာစိတ်မချမ်းသာတာစိတ်ဆင်းရဲတာစိုးရိမ်တာပူဆွေးတာငိုကြွေးတာဒါပြောတာပေါ့မှန်ပါပါဟုတ်ကဲ့လားအဲ့ဒါလို့ထိခိုက်တဲ့အခါကျတော့တမေနံဒုက္ခယဝေဒနာယပฏิကဝန္တ ယောဒုက္ခယဝေဒနာယပฏิကာနုတယောသောအနုပေတိဓမေနံဒုက္ခယဝေဒနာယပฏิကဝန္တာဆင်းရဲသောခံစားမှုဖြင့်ထိခိုက်မှုရှိသောထိုပုဂ္ဂိုလ်ကိုတရားကိုယ်တို့တရားအသည့်မရှိတဲ့ပုဂ္ဂိုလ်ကိုဒုက္ခယဝေဒနာယဒုက္ခဝေဒနာ၌ယောပฏิကနုတယောအပြင်ပฏิကနုတယသည်အထီရှိ၏။ဝါအစဉ်ကိမ့်လျက်ရှိသောပฏิကခေါ်တဲ့ စိတ်ဆိုးစိတ်ပြတ်မှုသည်အတ္တိရှိ၏သောပฏิဒါနုတ္တယထိုပฏิဒါနုတ္တယဒီဝါအစဉ်ကိမရရှိတဲ့စိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ကိလေသာတတ္တိကိလေသာမျိုးစေ့သည်အနုတေတိဝင်ရောက်ပြီးကိန်းတော်၏ဆိုလိုတာကတရားအသိမရှိတော့သူဝေဒနာကိုရှုသလားမရှုဘူးလားမရှိတော့ဝေဒနာသိသလားမသိဘူးလားမသိတဲ့အခါကျတော့ အဲ့ဒီဝေဒနာကြောင့်သူ့မှာဆင်းရဲမဖြစ်ပါဘူးလားစိတ်မှာမထိခိုက်ဘူးလားထိခိုက်တယ်စိတ်ထိခိုက်ပြီဆိုတဲ့အခါကျတော့ဆင်းရဲတယ်ဆိုတာဒေါမနတမဟုတ်ဘူးလားဒေါမနတဆိုတာဒေါသနဲ့အတူတူပဲမဟုတ်လားစိတ်ဆိုးတာကိုတက်ကြွတဲ့ဒေါသခေါ်တယ်စိတ်ညစ်တာစိတ်ဆင်းရဲတာစိတ်မချမ်းသာကိုဆုံးနစ်တဲ့ဒေါသခေါ်တယ်ဟုတ်တယ်မဟုတ်လားပဋိက္ခာနုတ္တယဆိုတာအဲ့ဒီဒေါသကိုပြောတာ ပုဂ္ဂိုလ်ဟာဒီပုဂ္ဂိုလ်ဟာဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲကိုမရှိတော့မရှိတဲ့အတွက်စိတ်ပါဆင်းရဲတော့အဲ့ဒီဆင်းရဲတဲ့စိတ်ထဲမှာပဋိက္ခနုတ္တိယဆိုတဲ့ဒေါသကဝင်လိုက်ကြရောဆိုကြပါစို့ယောဂီထိုင်းပြီးရှုမှတ်တယ်ရှုမှတ်နေတော့ယောဂီကတရားရက်ကလည်းပဲ၄၅6ရက်ရသည်၄၅6ရက်ဆိုတော့ဒုက္ခဝေဒနာနဲ့စိတ်ဝေဒနာတွေပဲရှုရတာများတယ်မဟုတ်ဘူးလားနာရာကျင်နာကြိုက်တာခဲတာတောင်းတာတင်တာတွေနဲ့ရှုရတာများတယ် အဲ့ဒါကိုပဲဆရာသမားကသိခံပြီးတိုးရှုပါအချိန်တိုးထိုင်မှန်းနဲ့အာတုတိညွှန်ကြားတဲ့အခါကျတော့ဆရာသမားညွှန်ကြားတဲ့စကားလိုက်နာပြီးတော့တိုးတိုးထိုင်တယ်တိုးတိုးရှုတယ်တိုးတိုးရှုတော့တိုးတိုးနားတယ်နောက်ဆုံးမှမတတ်နိုင်တဲ့အခါကျတော့လွတ်လိုက်ရတယ်အဲ့ဒီနာမှုကိုမခံနိုင်တဲ့အခါကျတော့မလွတ်လိုက်ရဘူးလားလွတ်လိုက်ရပြီးထစဉ္ညာလျှောက်တော့စဉ္ညာလျှောက်တဲ့အခါကျတော့အခုနနာမှုဆိုတဲ့ ပဋိကဒုက္ခဝေဒနာတက်တာမသွားဘူးလားတက်တာသွားတော့ဟောအဲ့ဒီအခါမှာသူစိတ်လေးနည်းနည်းပါးပါးကြီးကြီးသာသာလေးဖြစ်လာပြန်တယ်ကြွားတယ်လှမ်းနေချတယ်ရှုမှတ်တယ်ဇဉ္ညာတဏှာရှောက်ရှုမှတ်တယ်နောက်တဏှာဆငါရှုမှတ်တယ်တဏှာကိုရှုမှတ်တယ်သူထိုင်ခြင်းမလားမထိုင်ခြင်းသေးဘူးဟုတ်ကလားဘာကြောင့်တော့ထိုင်လိုက်ရဲ့ဖြင့်အဲဒီဒုက္ခနာရာကြီးပြန်ပြီးတော့ တွေ့နေဦးမှာပဲစိတ်ထဲကမရှိဘူးလားရှိပါဘူးအဲ့ဒါတွေ့နေဦးမှာပဲဆိုတော့အဲ့ဒီတွေ့မှာကိုကြောက်ပြီးတော့စိုးရိမ်တာဆင်းရဲတာတခါမဖြစ်ဘူးလားဖြစ်ပါဘူးဒါကိုပြောတာအနုတ္တယကိန်းတယ်ဆိုတာအဲ့ဒီနာမှုသူမတွေ့ခင်ကဒါကဘုန်းကြီးကရှုတဲ့ပုံကိုကိုပြောတာမရှုတဲ့ပုံကိုမှလည်းပဲဆိုကြပါစို့အဲ့ဒီပရိသတ်ထဲမှာတရားမရှုဘူးတဲ့ပုံကိုပါလာတယ်အခုတရားနာနေတယ် ဘယ်နှနာရီကစတရားနာကြာလာပြီ6နာရီမိနစ်20ဟုတ်ကဲ့လားကြာလာပြီဆိုတော့မညောင်းဘူးလားညောင်းတယ်ညောင်းတယ်ဆိုတော့အညောင်းမပြေခြင်းဘူးလားပြေခြင်းတယ်ဟိုလိုပြောင်းဒီလိုပြောင်းဒါပေမဲ့ကိုကတရားနှလုံးသွင်းထားတယ်မဟုတ်တော့သိမခံနိုင်တော့ထပြေးခြင်းတယ်ပြေးလို့ရောဖြစ်ခဲ့လားထပြေးရင်တော့ဘာဖြစ်မလဲဘယ်သူကတရားဆွဲမလဲ ဟမ်တရားတော့မဆွဲပါဘူးကိုကရှက်တယ်ကိုမဟုတ်ဘူးလားအဲ့တော့ပြေးနိုင်သေးရဲ့လားမပြေးနိုင်တော့နာနေတာနဲ့ပဲတော်ပြီဒီတရားဝဲနေတော့ငါနောက်မလာဘူးမဟုတ်ဘူးလားဘာဖြစ်လို့ညောင်းလုံးလုံးလို့ဟုတ်ကဲ့လားညောင်းလုံးလုံးလို့ဒါပြန်အဲ့ဒီပုဂ္ဂိုလ်မှလည်းပဲ အဲ့ဒီတရားပေါ်ထဲမှာညောင်းတဲ့ဝေဒနာမဖြစ်ခင်တုန်းကတော့အဲ့ဒီညောင်းတာကိုစဉ်းစားပြီးတော့ဆင်းရဲတဲ့စိတ်ဆင်းရဲဒေါသရှိသလားမရှိဘူးနော်အခုတရားပွဲမှာထိုင်ပြီးတော့တရားနာတဲ့အခါကျတော့မှပဲညောင်းလာတဲ့အခါကျတော့ညောင်းတာကိုသူကမရှိတော့ဘူးမရှိတဲ့အခါကျတော့ညောင်းတာကသိမနေတာဆိုတော့ပိုးပြီးတော့ ဆင်းရဲလာအဲ့ဒီအခါကျတော့မှသူ့စိတ်ထဲမှာညောင်းတာပေါ်မှာထပ်ပြီးစိတ်ဆင့်ပြီးတော့ဆင်းရဲတော့တရားကလည်းရှည်တော့နောက်တော့မလာဘူးမဟုတ်ဘူးလားဒါမှမဟုတ်ဆိုလို့ရှိရင်ငါအပြင်ဘက်ကလည်းနာတော့မယ်နော်အပြင်ဘက်ကလည်းနာတယ်ဆိုလို့ရှိရင်တော့ပြောင်းခြင်းတို့ပြောင်းရွှေ့ခြင်းတို့ရွှေ့ရတယ်အဲနောက်ဆုံးမှမတတ်တာမတတ်တာဘူးဆိုလို့ရှိရင်ပြန်သွားလိုက်လို့ရှိရင်လည်းရဒါ နာမှုဆိုတဲ့ဒုက္ခဝေဒနာဒီတော့အာယုံကိုအကြောင်းပြုပြီးတော့သူ့စိတ်ထဲမှာစိတ်ဆင်းရဲမှုဆိုတဲ့ဒေါသဝေမကိန်း